အခန်းကြီး3အငယ်1မှ4ထာဝရဘုရားသည်တိနာတောင်ပေါ်မှမောရှိအားဗျာဒိတ်ပေးတော်မူသောအခါအာယုန်နှင့်မောရှိအမျိုးနွယ်၏အထုပ်ပတ္တိများကို မှတ်သားသည်တွင်အာယုန်၏တာဟုမူကားတာဥနာဒတ်ညီအပိဟုအေလဇာဣတမာဒီဤသူတို့ကအဖသည်ယေပရောဟိတ်အမှုကို ဆောင်စေခြင်းဟံစီလုံးချင်းဘိတ်သိက်ကို ပေး၍ အရာ၌ခန့်ထားသော အာရုန်၏သားဖြစ်ကြသတည်း။နာဒပ်နှင့်အဘိဟုသည်တိနာတော်တွင်သာဝရဘုရားရှေ့တော်၌ထူးခြားသောမိကို ပူဇော်သောအခါသာဝရဘုရားရှေ့တော်၌သေကြ၏။သူတို့၌သားမရှိသည်ဖြစ်၍ဧလဇာနှင့်ဣတမာသည် အဖအာယုံရှိမှယေပရောဟိအမှုကို ဆောင်ရွက်ကြ၏အငယ်9မှ10 ထာဝရဘုရားသည်မောရှေအားမိန့်တော်မူသည်ကား၊သင်သည်လေဝိအမျိုးသားတို့ကိုခေါ်ခဲ့၍ယဇ်ပုရောဟိတ်အာရုန်အမှုကိုဆောင်စေခြင်းငှါအာရုန်ထံ၌နေရာချလော့။သူတို့သည်ပရိသတ်စည်းဝေးရာတဲတော်ရှေ့မှာအာရုန်နှင့်ပရိသတ်အပေါင်းတို့ဆောင်ရသောအမှုတည်းဟူသောတဲတော်အမှုကို ဆောင်ရွက်ရကြမည်။သူတို့သည်ပရိသတ်စည်းဝေးရာတဲတော်တန်ဆာရှိသမျှတို့ကိုကြည့်ရှုပြုစု၍ ဣဒရေလအမျိုးသားဆောင်ရသောတဲတော်အမှုကို ဆောင်ရကြမည်လေဝိသားတို့ကိုအာယုန်နှင့်သူ၏သားတို့၌အယံမည်ဣဒရေလအမျိုးတဲကသူတို့ကိုရွေ၍ငန့်အားအပိုင်ပေးရမည်အာယုန်နှင့်သူ၏သားတို့ကိုလည်းခံထား၍သူတို့သည်ယေပရဟိအမှုကိုဆောင်ရကြမည်သူ၏အမျိုးမှတပါအခြားသော သူသည်ချင်းကပ်လျင်အသေးသက်ချင်းကိုခံရမည်ဟု မိန်တော်မူ၏ အငယ်7မှ73တဖန်သာရဖျားသည်မောရှိအားမိန့်တော်မူသည်ကားဣဒရေလအမျိုးတွင်အူးဖွမ်းမြင်သောတာအူးများအတွေ့လေဝိသားတို့ကိုငါရွေးယူသောကြောင့်လေဝိသားတို့သည်အထူးသဖြင့်ငါ၏လူဖြစ်ရကြမည်အကြောင်းမူကားအေဂုတ်ထုပြည်၌တာအူးအပေါင်းတို့ကိုငါသည်ဒဏ်ခတ်သောအခါဣဒရေလအမျိုးတွင် လူဖြစ်စေတိရစ္ဆာန်ဖြစ်စေတာအူးအပေါင်းတို့ကိုငါအဖို့ ငါတန့်ရှင်းစေသောကြောင့်သားဦးအပေါင်းတို့ကိုအထူးသဖြင့်ငါပိုင်ရ၏ငါသည်ထာဝရဘုရားဖြစ်သည်ဟုမိန်တော်မူ၏အငယ်14မှ20တပန်ထာဝရဘုရားသည်တိနာတော်၌မောရှိအားမိန်တော်မူသည်ကားလေဝိသားတို့တွင်အသက်တလကျော်ရှိသောယောက်ျားအပေါင်းတို့ကိုအဆွေအမျိုးအလိုက်ရေတွက်လော့ဟုမှားထားတော်မူသည့်အတိုင်း မောရှေသည် လေဝိသားတို့ကိုရေတွက်လေ၏။လေဝိသားတို့၏နာမည်ဟူမူကား၊ဂေရရှုံ၊ကောဟတ်၊မေရာရိတည်း။မိမိအဆွေအမျိုးအလိုက်ဂေရရှုံသားတို့၏နာမည်ကား၊လိဗနိနှင့်ရှိမိတည်း။မိမိအဆွေအမျိုးအလိုက်ကောဟတ်သားတို့၏နာမည်ကား၊အာမရံ၊ဣဇဟာ၊ဟေဗြုန်၊ဩဇေလတည်း။မိမိအဆွေအမျိုးအလိုက်မေရာရိသားတို့၏နာမည်ကား၊မဟာလိနှင့် မုရှိသည်ဤသူတို့သည်မိမိဘိုးဘအမျိုးလိုက်ရေတွက်သောလေဝိအမျိုးအနွယ်ဖြစ်ကြ၏အငယ်27မှ26ဂေယရှုံမှဆင်းသက်သောလိဗနီအဆွေအမျိုးရှိမိအဆွေမျိုးတို့သည်ဂေယရှုံအမျိုးအနွယ်ဖြစ်ကြ၏ထိုအဆွေအမျိုးတို့ကိုရေတွက်၍အသက်တလကျော်ရှိသောယောက်ျားပေါင်းက8500ရှိသည်ဂေယရှုံအဆွေမျိုးတို့သည် တဲတော်အနောက်မျက်နှာ၌နေရာချရမည်ဂေရှုံအဆွေမျိုးတကြီးကလေလတ်သားအေလျာတတ်တီဂေရှုံသားတို့အငန်းတာဟုမူကားပရိသတ်စည်းဝေးရာတဲတော်အပေါ်တဲအပေါ်တဲအဖုံပရိသတ်စည်းဝေးရာတဲတော်တကားဝ၌ကာသော ကလကာတဲတော်နှင့်ရစ်ပလင်ပတ်လေဝင်းကလကာဝင်းတကားဝ၌ကာသောကလကာကျိုးများအဆရှိသည့်တို့ကိုကြည့်ရှု ပြုစုရကြမည်အငယ်29မှ32ကောဟံမှဆင်းသက်သောအာမရန်အဆွေမျိုးဣဇဟံအဆွေမျိုး ဟေဗျုံအဆွေမျိုးဩဇေလအဆွေမျိုးတို့သည်ကောဟံအမျိုးအနွယ်ဖြစ်ကြ၏တဲတော်ကိုစောင့်တော်သူ ထိုအဆွေမျိုးတို့ကိုရေတွက်၍အသက်တလကျော်ရှိသောယောက်ျားပေါင်းက8600ရှိသည်။ကောဟံအဆွေအမျိုးတို့သည် တဲတော်တောင်မျက်နှာ၌နေရာချရမည်ကောဟအဆွေမျိုးတကြီးကဩဇေလသာအေလိဇာဖန်ဒီသူတို့အငန်းတာဟုမူကားတစ်တာစပွဲရစ်ပလင်များအမှုတော်ထမ်းเสียတဲတော်တစားများအတွင်းကလကအဆရှိသည့်တို့ကိုကြည့်ရှုပြုစုရကြမည်ယေပရောဟိတ်အာယုန်သားအေလဇာသည်လေဝိအဆွေမျိုးတကြီးတို့ကိုအုပ်၍ တဲတော်ဆောင်သောသူတို့ကိုကြည့်ရှုစီရင်ရမည်အငယ်33မှ39မေရာရိမှဆင်းသက်သောမဟာလိအဆွေအမျိုးမုရှိအဆွေမျိုးတို့သည်မေရာရိအမျိုးအနွယ်ဖြစ်ကြ၏ထိုအဆွေအမျိုးတို့ကို ရေတွက်၍အသက်တလကျော်ရှိသောယောက်ျားပေါင်းက6900ရှိသည်မေရာရိအဆွေမျိုးတကြီးကအဘိဟေလတာဇူရေလသည် ဤသူတို့သည်တဲတော်မြောက်မျက်နှာ၌နေရာချရမည်မေရာရိသားတို့အငန်းတာဟုမူကားတဲတော်ပြင်ပြားများကန့်လန့်ခြင်းများတိုင်များခြေစွတ်များထိုရာနှင့်ဆိုင်သောဒဇာများအဆရှိသည်တို့ကို၎င်းဝင်းတိုင်များခြေစွတ်များတန်သင်များကျိုးများတို့ကို၎င်းကြီးစုပြုစုရကြမည်အငယ်38မှ43 မောရှေနှင့်အာယုန်မှစ၍အာယုန်ဤသားတို့သည်ဣဒေလအမျိုးသားတို့အဖို့တန်ရှင်းရာဌာနတော်ကိုစောင့်လျက်ပရိသတ်စည်းဝေးရာတဲတော်အရှိမျက်နှာ၌နေရာချရမည်သူတို့အမျိုးမှတပါအခြားသောသူသည် ချင်းကပ်လျင် အသေးသက်ချင်းကိုခံရမည်ဒါဝရဖျားမှားထားတော်မူသည့်အတိုင်းမောရှေသည် လေဝိသားတို့ကိုအဆွေအမျိုးအလိုက်ရေတွက်၍ အသက်တလကျော်ရှိသောယောက်ျားပေါင်းက2200ရှိသည်တပံသာရဖျားသည်မောရှိအားမိန်တော်မူသည်ကားဣဒရေလအမျိုးသားတို့တွင်အသက်တလကျော်ရှိသောသားဦးယောက်ျားအပေါင်းတို့ကိုရေတွက်၍စရင်ယူလောဣဒရေလအမျိုးသားဦးအပေါင်းတို့အတွေ့လေဝိသားတို့ကို၎င်း ဣဒရေလအမျိုးသားတို့၌တရိษံသားဦးအပေါင်းတို့အတွေ့လေဝိသားတို့၌ရှိသောတရိษံများကို၎င်းငါအဖို့ယူလော့ငါသည်သာဝရဖျားဖြစ်သည်ဟုမှားထားတော်မူသည့်အတိုင်းမောရှိသည်ဣဒရေလအမျိုးသားဦးအပေါင်းတို့ကို ရေတွက်၍အသက်တလားကျော်ရှိသောသားဦးယောက်ျားနာမည်ပေါင်းက2283ယောက်ရှိသည်အငယ်54မှ51 တဖန်သာရဖျားသည်မောရှေအား မိန့်တော်မူသည်ကား၊ဣသရေလအမျိုးသားဦးအပေါင်းတို့အတွက်လေဝိသားတို့ကို၎င်း၊ဣသရေလအမျိုးသားတို့၌တိရစ္ဆာန်များအတွက်လေဝိသားတို့၌ရှိသောတိရစ္ဆာန်များကို၎င်းယူလော့။လေဝိသားတို့သည်ငါ၏လူဖြစ်ရကြမည်။ငါသည်ထာဝရဘုရားဖြစ်၏။လေဝိသားတို့ထက်ပိုသောဣသရေလအမျိုးသားဦးနှစ်ရာခုနစ်ဆယ်သုံးယောက်တို့ကို ရွေးရမည်အမှုမှာ အကြက်တော်အလိုက်လူတကိုယ်လျင်ငါးချက်စီခံယူရမည်အကြက်ကားဂေယ20ဖြစ်သည်ပိုသောသူတို့ပေးရသော အရွေးငွေကို အာယုန်နှင့်သူ၏သားတို့အားပေးရမည်ဟု မိန့်တော်မူသည့်အတိုင်းလေဝိသားတို့နှင့်ဣတရေလအမျိုးသားဥတို့ကိုရွေ၍ပူသေးသောသားဥတို့၏အရွေးငွေကို မောရှေသည်အကြက်တော်နှင့်ချိန်လျက် အခွက်33ပိတ်သာ65ချက်ကိုယူပြီးလင်သာဝရဖျားမှားထားတော်မူသောစကားတော်အတိုင်းထိုအရွေးငွေကိုအာယုန်နှင့်သူ၏သားတို့အားပေးလေ၏